ခန်းကြီး7အငယ်1မှ8ရှောလမုန်မင်းကြီးသည်ဖာရောဘုရင်၏သမီးမတပါဤဒေလအမျိုးသားမဟုတ်သောမောဘအမျိုး အာမုန်အမျိုးအေဒုံအမျိုးဇီးဒုံအမျိုး ဟိတ်တိတ်အမျိုးသားမိမအများတို့ကိုချစ်တတ်၏ဒါဝရဖျားကတင်သည်တပန်းအမျိုးသားတို့နှင့်စုံဖက်ခြင်းကိုမပြုရအကယ်စင်စစ် သူတို့သည်မိမိတို့ဘုရားများနောက်သို့သင်တို့၏စိတ်နှလုံးကို လွဲစေကြလိမ့်မည်ဟုဣသရေလအမျိုးသားတို့အားမိန့်တော်မူသော်လည်း၊ရှောလမုန်သည်တပါးအမျိုးသားမိန်းမတို့ကိုတပ်မက်သောစိတ်ရှိ၏။မင်းသမီးဖြစ်သောခင်ပွန်းခုနစ်ရာ၊မောက်မမိဿံသုံးရာရှိ၍၊သူတို့သည်စိတ်နှလုံးတော်ကို လွဲစေကြ၏။ရှောလမုန်သည်အသက်ကြီးသောအခါ၊မိန်းမများတို့သည်စိတ်နှလုံးတော်ကိုအခြားတပါးသောဘုရားနောက်သို့လွဲစေသဖြင့် စိတ်နှလုံးတော်သည် ခမည်းတော်ဒါဝိဒ်၏စိတ်နှလုံးကဲ့သို့မိမိဖျားသခင်သာရဖျားရှေ့တော်၌စုံလင်ခြင်းမရှိဇီးဒုံနတ်သမီးအာရှတရက်ယွန်ရှာပွေသောအာမုန်ဖျားမိလကုံနောက်သို့လိုက်၍ခမည်းတော်ဒါဝိဒ်ကဲ့သို့သာရဖျား၌လုံးလုံးမစည်းကရှေ့တော်၌ဒုစရိုက်ကိုပြုလေ၏ထိုအခါရှောလမုန်သည်ယွန်ရှာပွေသော မောဘဖျားခေမှုရှနှင့်ယွန်ရှာပွေသောအာမုန်ဖျားမောလုအဖို့ယေရုရှလင်မြို့ရှိတော်၌ရှိသောတောင်ပေါ်တွင် ကုန်းတို့ကိုတီလေ၏မိမိတို့ဖျားအားနန္တာပေါင်းကိုမိရှို့၍ရစ်ပူဇော်သောဓမ္မမျိုးသားခင်မွန်းအပေါင်းတို့အဖို့ထိုတို့ပြု၏အငယ်9မှ73အခြားတစ်ပါးသောဖျားနောက်သို့မလဲရမည်အကြောင်းပညာတော်မူသောဖျား နှစ်ကြိမ်ထင်ရှားတော်မူသောဣသရေလမျိုး၏ဘုရားသခင်သာရဘုရားထံတော်မှရှောလမုန်သည် စိတ်နှလုံးလွှဲသွား၍မှားထားတော်မူသောစကားကို နားမထောင်သောကြောင့်သာရဘုရားအမျက်ထွက်တော်မူလျက်တင်းသည်ဤသို့ပြု၍ငါဖွဲ့သောဗြိဉ္ဉ်နှင့်ငါမှားထားသောတရားကိုမဆောင်ဘဲနေသောကြောင့်နိုင်ငံတော်ကိုတင့်လက်မှငါဆက်ဆက်နှုတ်၍တင့်ကြွအားပေးမည်တို့ရတွင်တင့်ဖဒါဝိဒ်၏မျက်နာကိုထောက်၍ သင့်လက်ထက်၌ငါသည်းခံဦးမည်။သင်၏သားလက်မှနိုင်ငံတော်ကိုနှုတ်မည်။သို့တော်လည်းတနိုင်ငံလုံးကိုမနှုတ်။ငါကျွန်ဒါဝိနှင့်ငါရွေးကောက်သောယေရုရှလင်မြို့ကိုထောက်၍သင့်သားအားခရိုင်တခရိုင်ကိုငါပေးမည်ဟုရှောလမုန်အားမိန်တော်မူ၏။အငယ်၄မှ25ထိုနောက်သာရဖျားသည်ရှောလမုန်၌ရံဘဲ့ပြုသောသူ ဧဒုံအမျိုးသားဟာဒတ်ကိုနှိုးဆော်တော်မူ၏။ထိုသူသည်ဧဒုံရှင်မြင်းအမျိုးဖြစ်၏။အထက်ကဒါဝိဒ်သည်ဧဒုံပြည်၌ရှိ၍ဗိုလ်ချုပ်ယောဘသည်ဧဒုံအမျိုးသားယောက်ျားအပေါင်းတို့ကိုပယ်ဖြတ်မည်ဟုဣဒေလလူအပေါင်းတို့နှင့်ဧဒုံပြည်၌6လနေပြီးမှအသေးကောင်များကို မြေ၌မြုပ်စေခြင်းကသွားစဉ်အခါဟာဒတ်သည်အသက်ငယ်လျက်ပင်အဖအီကျွန်ဧဒုံအမျိုးသားအချို့တို့နှင့်အတူ အဲဂုတ်တုပြည်သို့ရောက်အောင်ပြေး၏မိဒရန်ပြည်မှထွက်၍ပါရန်ပြည်သို့ရောက်လေ၏တဖန်ပါရန်ပြည်သားအချို့တို့ကိုခေါ်၍အေဂုတ်ထုပြည်အေဂုတ်ထုဖာရောဘီယံထံသို့ရောက်လေသောထိုမင်းသည်အိမ်နှင့်မြေကိုပေး၍ကျွေးမွေးလေ၏ဖာရောဘီယံသည်ဟာဒတ်ကိုအလွန်ချစ်၍မိမိခင်မွန်းမိဖုရားတာပနက်၏ညီမကိုပေးစား၏တာပနက်၏ညီမသည်တာဂေနုဘတ်ကိုဖွားမြင်၍ တာပနက်သည်နန်းတော်၌နှုတ်ခွာသဖြင့်ဂေနုဘက်သည်နန်းတော်၌ဖာရောဘင်၏သားများနှင့်အတူနေ၏ဒါဝိဒ်သည်ဘိုးဘေးတို့နှင့်အိပ်ပျော်ကြောင်းနှင့်ဘိုလ်ချုပ်မင်းယောဘတေကြောင်းကိုဟာဒတ်သည်အေဂုတုပြည်၌ကြားသောအခါအကျွန်ုပ်သည် ကိုပြည်သို့ ပြန်သွားရသောအခွင့်ကို ပေးတော်မူပါဟုဖာရောဘင်အားတောင်းပန်လေ၏ ဖာရောဘုရင်ကသင်သည်ကိုယ်ပြည်သို့ပြန်ချင်သောစိတ်ရှိမည်အကြောင်းငါ့ထံမှာအဘယ်အရာလိုသေးသနည်းဟုမေးသော်အဘယ်အရာမျှမလိုပါ သို့တော်လည်းသွားရသော အခွင့်ကို ပေးတော်မူပါဟုလျှောက်ပြန်လေ၏ရှောလမုန်၌ရံဘက်ပြုသောသူတခြားဧလျဒတ်သားရေစုံကိုဖျားသခင်နှိုးဆော်တော်မူ၏ထိုသူသည်မိမိသခင်ဇောဘမင်းကြီးဟာရဒေဇာထံမှပြေး၍လူများကို စုဝေးစေသဖြင့် ဒါဝိမင်းလှုပ်ကြံသောအခါဘူချုပ်လှုပ်လေ၏တဖန်ဓမ္မသက်မြို့သို့တွား၍မင်းပြုလျက်နေ၏ဟာဒတ်နှောက်ရက်သော အမှုမှတပါ ထိုသူသည်ရှောလမုန်လက်ထက်ကာလပတ်လုံးဣဒရလမျိုးကိုရံဘက်ပြု၏ရှုရိပြည်ကိုအစိုးရ၍ဣဒရလမျိုးကိုဆက်ဆုပ်ယွန်ရှာ၏အငယ်26မှ40ထိုမှတပါရှောလမုန်ဤကျွန်တယောက်အေဖရင်အမျိုး ဇေယဒတ်ရွာသားနေပတ်ဤသားရေရောပေါင်သည်လည်းရှင်မြင်းကိုပုန်ကန်၏သူ၏အမိကားဇေဝအမိရှိသောမုတ်ဆိုးမှသည်ရှင်မြင်းကိုပုန်ကန်သောအကြောင်းဟုမူကားရှောလမုန်သည်မိန်လောမျိုးကိုတည်၍ခမည်းတော်ဒါဝိဒ်၏မျိုးရိုးပြက်ကို ပြုပြင်သောအခါယေရောဗောင်သည်ခွန်အားကြီးသောသူရဲ့ဖြစ်၏ကြိုးစားအားထုတ်တတ်သော လူလင်ဖြစ်ကြောင်းကိုရှောလမုန်သည်မြင်လျင်ယောသအမျိုးဆောင်ရွက်ရသော အမှုရှိသမျှကို အုပ်စေခြင်းဟံခံထားတော်မူ၏တံယောခာယေရောဗုံသည်ယေရုရှလင်မြို့ပြင်သို့ထွက်သွားသည်ရှိသောရှီလောမြို့သားအဟိယသည်ဝတ်လုံတနှင့်ကိုကိုခြုံလျက်ယေရောဗုံကိုကြိုဆို၍ လေပြင်း၌ထိုသူနှစ်ယောက်တီးရှိစဉ်အခါအဟိယသည်မိမိဝတ်သောဝတ်လုံတစ်ကိုကန်၍ဆယ်နှစ်ပိုင်းဆုပ်ဖြတ်ပြီးလျှင်ယေဟောဘုံအားဤဆယ်ပိုင်းကိုယူလော့ဤတွေလမျိုး၏ဘုရားသခင်သာရဘုရားမိန်တော်မူသည်ကားနိုင်ငံတော်ကိုရှောလမုလက်မှငါနှုတ်၍ခရိုင်ဆယ်ခရိုင်ကိုတင့်အားပေးမည် ငါကျွန်ဒါဝိဒ်အတွက်ဣသရေလခရိုင်များတို့တွင်ငါရွေးကောက်သောယေရုရှလင်မြို့အတွက် ရှောလမုန်သည်တခရိုင်ကိုယူရ၏ဆေခရိုင်ကိုနှုတ်ရသောအကြောင်းဟုမူကားငါကိုဆွံ့၍ဇီးဒုံနတ်သမီးအာရှတရက်မောဘဖျားခေမှုရှာ အာမုန်ဖျားမိလကုံတို့ကို ကိုးကွယ်သဖြင့်အဖဒါဝိကဲ့သို့ငါရှိ၌မှန်သောတရားငါစီရင်ထုံးဖွဲ့ချက်တို့ကိုစောင့်ရှောက်ခြင်းကငါလမ်းတို့သို့မလိုက်တို့ရတွင် နိုင်ငံတော်ကိုသူ၏လက်မှငါမနှုတ်သေးငါရွေးကောက်၍ငါပညာတရားတို့ကိုစောင့်ရှောက်သောငါကျွန်ဒါဝိအတွက် သားရှောလမုန်သည်တသက်လုံးစိုးစံစေခြင်းဟံအခွင့်ပေး၏ရှောလမုန်ဤသားလက်မှ နိုင်ငံတော်ကိုနှုတ်၍ဆယ်ခရိုင်ကိုတင့်အားငါပေးမည်ငါနာမတရားဖို့ငါရွေးကောက်သောယေရုရှလင်မြို့တွင်ငါရှိမှငါကျွန်ဒါဝိဒ်၏မိခွက်သည်အစဉ်ထွန်းလင်းလျက်ရှိစေခြင်းဟံရှောလမုန်သားအားတခရိုင်ကိုငါပေး၏တင့်ကိုငါရွေးယူ၍ သင်သည်ကိုအလိုဆန္ဒပြည့်စုံစေခြင်းဟံစိုးစံလျက်ဣဒရလအမျိုးတွင်မင်းပြုရ၏သင်သည်ငါမှားထားသမျှကိုနားထောင်၍ငါကျွန်ဒါဝိပြုတကဲ့သို့ငါ၏လမ်းတို့သို့လိုက်လျက်ငါရှိမှမှန်သောတရားငါစီရင်ချက်ပညာများကိုစောင့်ရှောက်လျင်သင်နှင့်အတူငါရှိ၍ဒါဝိဖို့မြဲမြံသောအိမ်ကိုဆောက်သည့်ဤတူသင်ဖို့ဆောက်၍ဣဒရလနိုင်ငံကိုငါပေးမည် ဤအကြောင်းကြောင့်ဒါဝိမင်းမျိုးကိုငါနှောက်ရှက်မည်တို့ရတွင်အစဉ်နှောက်ရှက်မည်မဟုတ်ဟု မိန်တော်မူကြောင်းကိုဆင့်ဆို၏ရှောလမုန်သည်ယေဟောဘုံကိုတတ်မည်ဟု အာထုတ်သည်ရှိသောယေဟောဘုံသည်ထ၍အေဂရုပြည်အေဂရုရှင်မြေရှိရှက်တန်သို့ပြေးသည်ဖြင့်ရှောလမုန်တည်သည့်တိုင်အောင်အေဂရုပြည်၌နေလေ၏ အငယ်51မှ53ရှောလမုန်ပြုသောအမှုအရာကျွင်းလေသမျှနှင့်သူ၏ပညာစကားသည်ရှောလမုန်ဝတ္ထု၌ရေးထားလျက်ရှိ၏ရှောလမုန်သည်ယေရုရှလင်မြို့၌နေ၍ဤတွေလနိုင်ငံလုံးကို အနှစ်40ဆိုးဆံပြီးမှဘိုးဘေးတို့နှင့်အိပ်ပျော်၍ဒါဝိမြို့၌တင်းကြိုခြင်းကိုခံလေ၏သားတော်ယောဘောင်သည်ခမည်းတော်အရာ၌နန်းထိုင်၏